အားလုံးမင်္ဂလာပါအားလုံးရှင်လန်းချမ်းမြေ့ကြပါစေဒီနေ့ဒီနေ့ဟာ2020ခုနှစ်ဒီဇင်ဘာလ31ရက်နေ့ကျွန်တော်တို့2020ခုရဲ့နှစ်ကုန်ဖြစ်ပါတယ်ဒီနှစ်ခုမှာစခင်မှာကျွန်တော်ဒီတရားစခန်းမှာဝင်ရောက်ပြီးတော့ကျွန်တော်တရားထိုင်ခြင်းအပြင်ကောင်းမှုကိုယ်တွေအားလုံးယူပြီးတော့နောက်နှစ်တော့ကိုဆက်2021ခုနှစ်ကိုကျူလိုကြမယ်နော် တော့ခုချင်းအစားပြီးအနန္တအနန္တငါးပါးကိုခိုက်ရဆရာတော်ကိုမေတ္တာပို့ကြပါစို့ဘုရားကုဏအနန္တဓမ္မကုဏအနန္တသံဃာကုဏအနန္တနောက်တဗိတိကုဏအနန္တအာစိယကုဏအနန္တအနန္တအနန္တငါးပါးကိုရှိခိုးပါပြီဗျာဒီကတုန်နေဝိညာဉ်တော်ဘာပေါင်းတူပြီးအဝေယဟွန်တူပြန်ပြကြပါစေအပြပိသာဟွန်တူစိတ်စင်းရကင်းကြပါစေအညီကဟွန်တူကိုယ်စင်းရကင်းကြပါစေဒုက္ခိအတ္တနာပရိဟာရံတူစကြဝဠာချမ်းသာပြီး မိမိတို့ခန္ဓာကိုယ်ကိုသာနာဝင်ကိုရွဆောင်နိုင်ကြပါစေဒုက္ခမှုစမ်းတူဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေယထာရတသမ္ပတိသောမဝိကိစ္စံတူရှိပြီးရရှိပြီးသောသုတေချမ်းသာမှလူရရောကြမှာသည်ကမ္မတကကံတာလင်ကိုယ်ပိုင်ဥစ္စာရှိကြကုန်၏ဆရာတော်ရှင်မြတ်ဗျာဆရာတော်ဘေးရန်ကင်းပါစေသိစင်းရကင်းပါစေကိုယ်စင်းရကင်းပါစေတတမောချမ်းသာပြီးခန္ဓာဝင်ကိုသဒ္ဒနာဝင်ကို ရွက်ဆောင်နေပါစေဆရာတော်ဓမ္မမြတ်ဗုဒ္ဓကြီးတရားတော်များကိုသင်ယူလေးသင်ယူလေးလာသင်ကြားပြုပြီးအထူးပဲကျေးဇူးတင်ရှိပါသည်ဗျာတပည့်တော်တို့ဒီမြတ်ဗုဒ္ဓကြီးတရားတော်များကိုလူတွေလေးစားဆိုသင်ယူလေးခြင်းအားထုတ်ပါမရှင်ဗျာဝင်ခုနိုင်ထိုးပြီးပါပြီဖြစ်တဲ့အတွက်သီလယူကြအောင်နော်အလုံးသီလယူမယ်နော်လိုက်စီ ဟံဗန္တိတိတရဏိအတဟအထင်္ဂသမ္မနာကတံအထင်္ဂသမ္မကတံဥပောတ္ထတိလံဥပောတ္ထတိလံမယာသာမိဓမ္မယာသာမိအနုကံကတဝံအနုကံကတဝါတိလံဒီထတိလံဒီထမေဗန္ဒီမေဗန္ဒီ ယမဟောရာမိတံဝရီထံအဘဗန္ဒီပါရှင်ပြာနမောတတဗုဂဝါတောရာတောသမ္မာသမ္ဗုဒ္ဓတနမောတတဗုဂဝါတောရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗုဂဝါတောရဟတောသမ္မာသမ္ဗုဒ္ဓတနမောတတဗုဂဝါတောရဟတောသမ္မာသမ္ဗုဒ္ဓတ ဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဒုတိယဒုတိယတရဏဂစ္ဆာမိဒုတိယမိဓမ္မံတရဏဂစ္ဆာမိဒုတိယမိသံဃံတရဏဂစ္ဆာမိတတိယမိဗုဒ္ဓံတရဏဂစ္ဆာမိတတိယမိဓမ္မံတရဏဂစ္ဆာမိ တတယမိတံကံတရဏံကိစ္ဆာမိတရဏဂမနံပရိပုံနံအာမဘဒေဝရှင်ဖျာပါဏာတိပါဒာဝေရမဏိတိခာပဒံသမာရိယာမိပါဏာတိပါဒာဝေရမဏိတိခာပဒံသမာရိယာမိအဒိနာဒါနာဝေရမဏိတိခာပဒံသမာရိယာမိအဒိနာဒါနာဝေရမဏိတိခာပဒံသမာရိယာမိ အဗျမစရိယဝေရမဏိတိတ်ခာဗရံသမာရိယာမိအဗျမစရိယဝေရမဏိတိတ်ခာဗရံသမာရိယာမိမုဒ္ဒဝါရာဝေရမဏိတိတ်ခာဗရံသမာရိယာမိမုဒ္ဒဝါရာဝေရမဏိတိတ်ခာဗရံသမာရိယာမိ ตุรามิริยมมิชาปมาราธานาวิรมณิเตกาปรันตมาริยามิตุรามิราราปิสากานาธานาวิรมณิเตกาปรันตมาริยามิဝိကာလဘောဇနာဝိရမဏိတိတ်္ခာပရံသမာရိယာမိဝိကာလဘောဇနာဝိရမဏိတိတ်္ခာပရံသမာရိယာမိနေသနေသဂီတာဂီတာ ဝါရိတဝါရိတဝိတုကဝိတုကရတနာရတနာမာလာကန္နာမာလာကန္နာဝိလေပနာဝိလေပနာဓာရဏဓာရဏမန္တနာမန္တနာ ဝိဘုဒနာဒါနာဝေရမဏိတိတ်ခာဗရံသမာရိယာမိဝိဘုဒနာဒါနာဝေရမဏိတိတ်ခာဗရံသမာရိယာမိဥ္စာတေနာမဟာတေနာဝိရမဏိတိတ်ခာဗရံသမာရိယာမိဥ္စာတေနာမဟာတေနာဝေရမဏိတိတ်ခာဗရံသမာရိယာမိဣဒံမေတိလံဣဒံမေတိလံနိဗ္ဗာန်တ္တနိဗ္ဗာန်တ္တ ပစ္စယောပစ္စယောဟောတုဟောတုအပမဒေနာတမ္ပါရိတအမဗန္ဒီပါရှင်ဗျာဒီလခံဆောက်တည်ပြီးသားပြီဒီကဘုရားရှိခိုးကြမယ်နော်ဘုရားရှိခိုးတဲ့အခါကျတော့ပฏิပတ်တိပူဇနာကာရဘုရားရှိခိုးဒါဘုရားကိုယ်တိုင်ဟောထားတယ်ဟာလေနံပါတ်1နော် ရိယာရှိခိုးကြမယ်နမောတတ္တ၃ခေါက်အတူတူကြောကြမယ်ပြီးတော့မှဒီဟာပရိဗုဒ္ဓပရိပတိပုဏ္ဏကရဖျားကြီးကိုဖြည်းဖြည်းမှမှဆုံးမယ်အလုံးနမောတတ္တ၃ခေါက်ဆုံးမယ်နော်နမောတတ္တအကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ နမောတတ္တသဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တသဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဘုဒ္ဓသောဘဂဝါဟောရာယဓမ္မံဒေတိ သောဘဂဝါကျွန်ုပ်တို့များ၏အာတာကိုယ်ွယ်ရာရှိဖြစ်တော်ဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဘုဒ္ဓသစ္စာ၄ပါးအန္တရာကိုအိုက်ကြထင်နှင့်သိမြင်တော်မူပြီးသည်ဖြစ်၍ဘောရာယတတ္တဝမြာကျွန်ုပ်တို့အားလည်းလာတူပင်သိမြင်ကြပါစေခြင်းကြောင့် ဓမ္မံသစ္စာလေးတံတရားမှန်ကိုဒီဒီကရုဏာရှိသောပညာအဖြစ်ဟောကြားတော်မူခဲ့ပါ၏တံဗကဝန္တံတတော်ထေရှားထိုမြတ်စွာဘုရားကိုအာယုတို့သည်ဝိန္ဒာမိယုတိမြတ်တို့လုံးကိုယူ၏ ရှ िख ိုးဘူးလောဝါယိရှင်ပိနာတန်တော်သောဘဂဝါဓမ္မတာယဓမ္မံဒေတိတိသောဘဂဝါကျွန်တို့အမြဲအတ္တကိုယ်ကိုရရစေဖြစ်တော်မူသောတော်ပြစွာပြသည် တံတော်မြေကြာတွေ့ရာဉာဏ်ဉာဏ်မှာကိလေသာကြီးကြီးချင်းဝေးလျက်ရင်ကြီးတော်မူမြည်သည်ဖြစ်၍ဓမ္မထာယသတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာကိလေသာကြီးကြီးချင်းဝေးလျက်ရင်ကြီးကြပါစေခြင်းကြောင့်ငါ ဓမ္မယိတိစီယယမဘုဒေတိတိကယုကရုဏာရှိသောဘုရားဘောကြတော်မူခဲ့ပါ၏ဓမ္မကဝန္တံတတော်တင်ရှားတို့မြတ်စွာဘုရားအာဇုန်တို့သည်ဝိဒါဝန္ဒာမိသေဗျာတို့လုံးဝမေ ရှိခိုဘုရောဘာယိရှင်ဗျာတန်တော်သောဘဂဝါသမထာယဓမ္မမန္တိတိတိသောဘဂဝါကျုပ်တို့မြာယိအာတကုဂယစေဖြစ်တော်မူသောထိုမြတ်စွာဘုရားသည် တန်တော်ယာကသာနုရှာကလည်းငြိမ်တဲ့ညီတော်မူမြည်သည်ဖြစ်၍သမထာယတတ္တဝမြာကျွန်ုပ်တို့ပါလေအလားတူစွာငြိမ်တဲ့ညီကြပါစေခြင်းကျုံငါဓမ္မငြိမ်သက်စေရန်တရားမှန်ကို တေတိတိကရုဏာရှိသောမေတ္တာအပြင်ဟောကြားတော်မူခဲ့ပါ၏တံဘဂဝန္တံသတ္တောတေရှာတုမြတ်စွာဘုရားဟုအာဇွန်တို့သည်ဝန္နာမိယုတိမြန်တို့လုံးမိုး၍ရှ िख ိုးပူဇော်ပါ၏ရှင်ဗျာ တေနောသောဘဂဝါတရဏာယဓမ္မနေတိသောဘဂဝါကျွန်တို့တို့၌အာရကိုဝေဟယစီဖြစ်တော်မူသောထိုမြတ်စွာဘုရားသည်တေနောဩဃာတိယတန်တရာ၏ ဥမာကံရောက်နိဗ္ဗာန်မောအောင်ဥမြောက်တော်မူပြီးသည်ဖြစ်၍တရဏာယတတ္တဝမြတ်ကျွန်ုပ်တို့အားလည်းလာတူစွာကုမြောက်ကြပါစေခြင်းကြောင့်ပါဓမ္မကုမြောက်စေရန်တရားမှန်ကိုဒေတိကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါ၏ ဓမ္မကဝဒံတတော်ထင်ရှားထိုမြတ်စွာဘုရားကိုအဟံကျွန်တို့သည်ဝန္တာမိယုတိမြတ်တို့လက်အုပ်မိုး၍ရှ िख ိုးပူဇော်ပါ၏ရှင်ဘုရားပရိနိဗ္ဗုဒ္ဓောသောဘဂဝါသောဘဂဝါပရိနိဗ္ဗာနာယဓမ္မဓမ္မတိတိ သောဘဂဝါကျွန်ုပ်တို့မြာ၏အာတာကိုအာတာကိုကြွယ်ရာစေဖြစ်တော်မူသောထိုမြတ်စွာဘုရားသည်ပရိနိဗ္ဗုတောကိတာကတိလုံးစုံငြိမ့်မိသည်ဖြစ်၍ပရိနိဗ္ဗာနာယသတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာကိတာကတိငြိမ့်ကြပါစေခြင်းကြောင့် ဓမ္မံကိရိတာဉာဏ်ယံတရားမှန်ကိုဒေတိတိကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါ၏တံဘဂဝန္တံသတ္တောတေရှာထိုမြတ်စွာဘုရားကိုအဟံကျွန်ုပ်သည်ဝန္တာမိယုတိမြန်တို့လုံးမူ၍ရှ िख ိုးပူဇော်ပါ၏ရှင်ဘုရား ဇာမျက်နှာ20သွားမယ်928ဘုန်းကြီးတို့မြောက်အရာနဲ့ရှေ့မြောက်အရာကြံသေးတဲ့အရာရှေ့မျက်နှာထက်အောင်ဇာမျက်နှာ20ရပြီအဲ့ဒါပဲနော်ဗြဟ္မပုဂ္ဂိုလ်အနောရိတပုဂ္ဂိုလ်၅ယောက်စာပုံပဲမြောက်ရ မြောင်ရ၌ရှိသောအလုံးသောတဝါရီဘေးရန်ခတိညီညာပါစေသောတာခတိညီညာပါစေဆင်းရဲခတိညီညာပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြောင်ရ၌ရှိသောအလုံးသောအသက်ရှိသူ၏ ပေယကတိယပါစေသောတာကတိယပါစေစေယကတိယကြပါစေနှလုံးစိတ်ကိုဝိဉာဏ်ကြပါစေမြောင်ရ၌ရှိသောအလောသောတိတရှိသူတွင်ပေယကတိယ ရာစေသာကတိညီပါစေစေကတိညီကြပါစေနှလုံးစိတ်စိတ်ဝတ်ခံကြပါစေမြောက်ရ၌ရှိသောအလုံးသောပုဂ္ဂိုလ်ပေဖေယံကတိညီကြပါစေသောတာစိတ်ညီကြပါစေဆင်းရဲကတိငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ မြောက်ရ၌ရှိမြောက်ရ၌ရှိသောအာလောကအတဘောရှိသူတွေဘေးဘေးရန်သိငြိမ်ကြပါစေသောတာကတိငြိမ်ကြပါစေရှင်ရကတိငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြောက်ရ၌ရှိသောအာလုံးသောမျိုးသမီးတွေ လေးယံခတိညီကြပါစေသောတာတကတိညီကြပါစေစေယကတိညီကြပါစေနှလုံးစေဝံဤချမ်းကြပါစေမြောင်ရ၌ရှိသောအလုံးသောမြို့သားတွေပိယံခတိညီကြပါစေသောတာကတိညီကြပါစေ ဆင်းရဲကတိငြိမ်းရပါစေနှလုံးစိတ်မှာအေးချမ်းကြပါစေညောင်ရ၌ရှိသောအလုံးသောအရိယာပုဂ္ဂိုလ်တွေဘေးရန်ကတိငြိမ်းကြပါစေသောတာကတိငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်မှာအေးချမ်းကြပါစေ ရောင်ရ၌ရှိသောအလုံးစုံဘုရုဇဉ်ပုဂ္ဂိုလ်တွေလေးရန်ကတိငြိမ်ကြပါစေဒေါသဒေါသကငြိမ်ကြပါစေစေကတိငြိမ်ကြပါစေနှလုံးစိတ်ဝါးချမ်းကြပါစေရောင်ရ၌ရှိသောအလုံးစုံဘုရုဇဉ်ပုဂ္ဂိုလ်တွေအလုံးစုံ ဘေးရန်ခတိငြိမ်ကြပါစေဒေါနာခတိငြိမ်ကြပါစေဆင်းရဲခတိငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြောင်ရ၌ရှိသော အလုံးသောနတ်မာတွေဘေးရန်ခတိငြိမ်ကြပါစေဒေါနာခတိငြိမ်ကြပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြောက်ရရ၌ရှိသောအလုံးသောလူတို့ပေဘုံသားတွေဘေးရန်ကတိငြိမ်းကြပါစေသောတာကတိငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေနောက်အရှိမြောက်တော်ရသွားမယ်နော်ခုနပုဂ္ဂိုလ်၁၂ယောက်ပဲပြန်ပို့မယ် ရှင်မြောက်တော်ရ၌ရှိသောအာလုံသောတတ္တဝါတွေဘေးရန်ခတ်သိငြိမ်ကြပါစေသောတာခတ်သိငြိမ်ကြပါစေရှင်ရခတ်သိငြိမ်ကြပါစေနှလုံးစိတ်ပါအေးချမ်းကြပါစေရှင်မြောက်တော်ရ၌ရှိသောအာလုံသောတတိတွေဘေးရန်ခတ်သိငြိမ်ကြပါစေ သောတာခတိညင်ကြပါစေဆင်းရဲခတိညင်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေရှင်မြောက်တော်ရဟန်းရှိသောအလုံးတော်ထေရှားရှိသူတွေဘေးရန်ခတိညင်ကြပါစေသောတာခတိညင်ကြပါစေ ဆင်းရဲကဆင်းရဲကတဲ့ရပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေရှိမြောက်ရနေရှိသောရနေရှိသောအာလုံးသောအာလုံးသောပုဂ္ဂိုလ်တွေဘေးရန်ကတိငြိမ်ကြပါစေဘောဓကတိငြိမ်ကြပါစေစင်ရကတိငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ ဈေးမြောက်တော်ယနေ့ရှိသောအလုံးသောအတ္တကိုသောတကုရှိသူသည်ဘေးရန်ကတိတိယပါစေဒေါသကတိတိယဒေါသကတိကတိငြိမ်ကြပါစေနှလုံးစိတ်ဝမ်းငြိမ်ကြပါစေရှင်မြောက်တော်ယနေ့ရှိသောအလုံးသောမြို့သူသည် ဧယံကတိငြိမ်းကြပါစေသောတာကတိငြိမ်းကြပါစေသင်ရဲ့ကတိငြိမ်းကြပါစေနှလုံးစိတ်ဝါ၍ကြပါစေရှင်မြောတော်ရ၌ရှိသောအာရောပြုသား၏ဤယံကတိငြိမ်းကြပါစေသောတာကတိငြိမ်းကြပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ဝါအေးချမ်းကြပါသည်အရှင်မြောက်တော်ရာတိုင်းရှိသောအာရုံသောအရိယာပုဂ္ဂိုလ်၏ဒီအေယကတိငြိမ်းကြပါစေတောတော်ငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေ ရှင်မြောက်တော်ရ၌ရှိသောအလုံးစုံပုရုဇေပုဂ္ဂိုလ်၏ဘေးရန်သိဉ္ဇာပါစေသောတာပတိဉ္ဇာပါစေရှင်ရကတိဉ္ဇာပါစေနှလုံးစုံဉ္ဇာပါစေရှင်မြောက်တော်ရ၌ရှိသောအလုံးစုံဓမ္မပါ၏ ပိယံခတိငိကြပါတိသောတာကတိငိကြပါတိသင်ရကတိငိကြပါတိအလုံးစိဝါလုံးစိဝါငိကြပါစေရှင်မြောတော်ရ၌ရှိသောအလုံးတော်လူသား၏ပိယံခတိငိကြပါတိသောတာကတိငိကြပါစေ စီရေကတိငြိမ်းကြပါစေနှလုံးစီဝါအေးကြပါစေရှင်မြောင်တော်ရ၌ရှိသောအလုံးစုံပေဘုံသာရီဒီယံကတိငြိမ်းကြပါစေသောတာကတိငြိမ်းကြပါစေစီရေကတိငြိမ်းကြပါစေနှလုံးစီဝါအေးကြပါစေ သာဓုသာဓုသာဓုတရားမထိုင်ခင်ပရိကံလုပ်မယ်နော်ပရိကံပြုကြရအောင်လူရဲ့တဘာဝရမထင်မထင်မှတ်သလိုလွယ်လွယ်ကူပြောတတ်တဲ့အကျင့်ရှိတော့အဲဒါကြောင့်ဘယ်ပုဂ္ဂိုလ်မဆိုဖြစ်တတ်တော့ဒါလေးတွေလေးလေးနက်နက်ထားတောင်းမှတော့အပြစ်တွေငြိမ်းအေးတော့ငြိမ်းအေးတော့အထုတ်လို့ကောင်းတာပေါ့နော် ဂိုင်းလိုက်စုအရှင်ဖေယာရှင်ဖေယာတပီတော်တိတပီတော်တိဘောဇံတရားဆက်ဆက်မှစ၍ဘောဇံတရားဆက်ဆက်မှစ၍ယနေ့ချိန်ထိယနေ့ချိန်ထိဖေယာတရားတန်ခါဖေယာတရားတန်ခါယရဏ၃ပါးယရဏ၃ပါးမိဘဆရာသမားမိဘဆရာသမား ပညာရှိအရိယာသူတော်ကောင်းများကိုပညာရှိအရိယာသူတော်ကောင်းများကိုကာယကံကာယကံဝစီကံဝစီကံနောကံတို့ဖြင့်နောကံတို့ဖြင့်ပြမကျุလူမိခဲ့လျင်ပြမကျุလူမိခဲ့လျင်ဘလုပါယံဘလုပါယံတောမအပ္ပါရိရှင်ဘုရားတောမအပ္ပါရိရှင်ဘုရား ပြီးတော့ဘုရားနဲ့တကွကမ္ဘာဆရာအောင်နဲ့အလင်းချအောင်ဒါတော့ဘုရားရဲ့တရားရဲ့တန်ခါရိပ်မှာခိုးလုံးပြီးတော့တရားထုတ်တဲ့သဘောပါအရှင်ဘုရားရှင်ဘုရားတပည့်တော်သည်တပည့်တော်သည်တရားထုတ်နေသည်တရားထုတ်နေသည်အချိန်ကာလတွင်၌အချိန်ကာလတွင်၌တပည့်တော်၏အသက်နှင့်ခန္ဓာကိုယ်ကိုတပည့်တော်၏အသက်နှင့်ခန္ဓာကိုယ်ကို မြတ်စွာဘုရား၎င်းမြတ်စွာဘုရား၎င်းကမ္မထာဆရာ၎င်းကမ္မထာဆရာ၎င်းအနိမ္မာဤရှင်ဖေယံအနိမ္မာဤရှင်ဖေယံအဲထိုင်လို့ရပါပြီကိုယ်နဲ့တင့်တော်တဲ့ဧရာပုတ်ထိုင်နိုင်ပါလေမှရှုမှနိုင်ပါလေဒီမှာဆိုဘုန်းကြီးတို့ ဘုရားကိုယ်တိုင်မိန်သွားတာရှိပါတယ်ဘုရားကုံတော်လေးပွားရင်စိတ်ကြည်လင်စေတယ်ဘုရားကုံတော်စတင်ပွားကြရုံနော်ဘုရားကုံတော်ပွားတော့ဒီနေ့နေ့ကဝိဇာစရဏတမ္ပန်တော်ထိပြီးသွားပြီဒီနေ့သူကတော်ပွားကြတော့သူကတော်တင်းနေတော်ရိယာမေဥတော်သွားခြင်းရှိတော်မူသောမြတ်စွာဘုရား သူကတော်တင့်တဲ့တော်ရိယာမဲဥတော်သွားခြင်းရှိတော်မူသောမြတ်စွာဘုရားအရိယာသူတော်ကောင်းတွေရှင်အတ္တစီမြင်ပြီးတော့ရှင်သာရိပုတ္တရာကြီးညိုသွားတယ်ဒီယောဒတာမင်းလေးကြီးကြည့်ပြီးတော့အတောကမင်းကြီးလေးကြီးညိုသွားပြီးဘုရားဗလာကုပြောင်းလာဖေရကတော့အဲ့ဒီတည်းမကကြီးညိုခွင့်ရရှိတာပေါ့နော် သူကတော်တင့်တဲ့တော်ရိယာမြုပ်သောသွားခြင်းရှိတော်မူသောမြတ်စွာဘုရားမညံဖုန်ညံရသွား၏ဘဝထဲမှာကောင်းကောင်းမွန်နေတတ်တယ်ပြောတတ်တယ်စိတ်ထားတတ်တယ်ဘာဖြစ်လို့လဲဆိုမအရိယာမေတ္တာကိလေသာတွေကိုပယ်ဖြတ်ပြလိုက်တော့မကောင်းတဲ့အမှုရာလုံးဝမြတ်စွာဘုရားကြံမရှိတော့ဇေယဝါနာတွေလည်းမရှိတော့ တချို့ရဟန္တာများမှာဇယိုက်ဝါနာကြံပြီးတယ်မြတ်စွာဘုရားကြံဇယိုက်ဝါနာကြံတော့တွေ့တာနဲ့အကြည့်ညိုစရာကောင်းလို့သွားတာလာတာနေတဲ့တိုင်းမှာကြည့်ညိုစရာကောင်းသူကတော်တင့်တော်ရိယမေဟုရိယမေဟုသောသွားခြင်းရှိတော်မူသောမြတ်စွာဘုရားသူကတော်တင့်တော်ရိယမေဟုသောသွားခြင်းရှိတော်မူသောမြတ်စွာဘုရား စိတ်ကအာယုံကလို့မရဘူးဖရာ ပုံတော်လေးတစ်ခုကိုအာယုံယူရလို့ပုံတော်မှာဂုံတော်တင်းစိတ်တဲ့နှလုံးသားရင်းနေပြီးတော့ဉာဏ်လည်းပါရတယ်တတိလည်းပါလို့ဉာဏ်နဲ့တတိနဲ့မပြတ်အောင်မိအမှတ်ရတဲ့သဘောဘုရားကုံတော်ပါတယ်ဆိုပါဘဝပါမြိုင်တော့ပုံတော်ပြောက်သွားမယ်ဂုံတော်ပဲကြံနေတယ် အဲကြပုံတော်လိုက်မချကုံတော်အထိကကြကုံတော်အထိကပွားသူကတော်တင့်တဲ့တော်ရိယာမေဟုသောသွားခြင်းရှိတော်မူသောမြတ်စွာဘုရား သူကံတော်တင့်နေတော်ရိယာမဲဥသောသွားခြင်းရှိတော်မူသောမြတ်စွာဘုရား နောက်သူကတော်ဂုဏ်တော်တခုဝမယ်သူကတော်ကောင်းသောနိဗ္ဗာန်သို့ကြွားတော်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားနောက်ဆုံးဘဝဘုရားဖြစ်တော်မူတဲ့နောက်ဆုံးဘဝမှာတရားတွေအထုတ်တော့မဉ္ဇဉ်ပူဉ္ဇဉ်ရရတ္တမေရတ္တပူရိယပိစုကနာဉာဏ်ဉာဏ်တဝိတဉာဏ်ဉာဏ်အဲ့မှာပဲ55ပါးပါလုံးတရားဟောပြီးပြိဋိဘံဆံသွားတယ် နိဗ္ဗာန်ကြွားသွားတယ်သူကတော်ကောင်းသောနိဗ္ဗာန်သို့ကြွားသွားတော်မူသောမြတ်စွာဘုရားသူကတော်ကောင်းသောနိဗ္ဗာန်သို့ကြွားသွားတော်မူသောမြတ်စွာဘုရား နောက်တစ်ခုပေါင်းမယ်နော်သူကတော့ပေပြီးသောကိလေသာတို့ထံသို့တပံပြမလာပဲပေါင်းစွာကြွားတော်တော်မူသောမြတ်စွာဘုရားသူကတော့ပေပြီးသောကိလေသာတို့ထံသို့တပံပြမလာပဲကောင်းစွာကြွားတော်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားကြာရတမေယရတ္တဖုန်ဉ္ဇယပြီးတော့ပစ္စကနာဉ္ဇ ပြီးတော့ခါကျတပ္ပိတဉာဏ်တရားဘူးဉာဏ်လို့ခေါ်ပါအဲ့ဉာဏ်လေးရောက်ဒီပစ္စကနာဉာဏ်ရမှာကိုပြီးတဲ့ပယ်ပြီးတဲ့ကိလေသာတွေကတိတိကျပယ်ပြီးတာမပယ်ပြီးတာသိတော့ပစ္စကနာဉာဏ်မရရင်မသိကြဘူးရသော်ပြပစ္စကနာဉာဏ်ရတော့ကိုယ်မှာကိလေသာတွေတွင်းကြမရှိပယ်သွားတယ်ဆိုသိတော့ အဲ့လိုပြစ္ဆုတ်ကရောညာမရတဲ့ကြကိလေသာတွေပြန်ပြန်ပြန်ပြန်ဖြစ်တော့သူကိုယ့်အကိုကိလေသာကုန်ပြီလို့ထင်တယ်ကိလေသာဖြစ်ရှာအောင်ကြုံလာမှဒီကိလေသာတွေပြန်ပေါ်တော့အဲ့ကြောင့်ငါမမရသေးပါမလားဖို့မရသေးပါလားဒါမျိုးဖြစ်တယ်ဒါကတော့ဘုရားရှင်လက်ထက်ကလည်းရှိခဲ့တာဒီခေတ်မှာလည်းရှိတာပါဆရာသမားဆုံးဖြတ်ပေးအောင်မရအောင်ကိုယ်ကိုယ်ကပြစ္ဆုတ်ကဉာဏ်ရလာရင်ကို အရှင်ကိုယ်ကိုသိပါသူကတော်ပေပြီးသောကိလေသာတို့ထံသို့တပံပြန်မလာပဲကောင်းစွာကြွားတော်မူသောမြတ်စွာဘုရား ပြီးတော့ဒါတော့ကိုးပေါက်ကမ္မထာဆင်ញင်စီးပြမယ်လူဒီလူတိုင်းလူတိုင်းတတ်တော်လည်းတတ်တော်ကိုယ်ခန္ဓာကိုယ်လည်းနှစ်သက်တာကိုနှစ်သက်မြတ်သားသမီးကိုနှစ်သက်မြတ်တော်ပုဂ္ဂိုလ်ဒီပုဂ္ဂိုလ်မှလည်းနှစ်သက်ခန္ဓာကိုယ်ရဲ့အပြစ်မြင်မှဒီနှစ်သက်မှုချစ်ခင်မှုကယောနေတာခန္ဓာကိုယ်အပြည့်မမြင်သေးတော့ဘုန်းကြီးကတွေ့တာနေမှနှစ်သက်နေတွေ့တာမှုများလို့အာကြည့်လေးလေးနောက်ကဒုက္ခလာတာပဲ။ တွေ့တော်မှုကြောင့်ဒုက္ခဖြစ်တာသမုဒိယကြောင့်ဒုက္ခဖြစ်တယ်ဆိုတာပြောတော့အဲဒုက္ခကိုဖြတ်ခြင်းဒုက္ခဆင်းရဲဒုက္ခသက်သာခြင်း တွေ့တော်မြတ်နှုံမှုနည်းအောင်ရော့အောင်ကုံအောင်လုပ်ရအောင်ဒါတော့ကိုဘောကမ္မထံဆိုဆရာရှင်ကဝိဇ္ဇာတုံးမှလည်းပြောပါတယ်ဓမ္မပဒတိရိမဝုထုမှလည်းတွေ့ရပါအကြောင်းဒါတော့ကိုဘောဆိုရေပုံရပါ မျက်စိနှစ်ပေါက်နားနှစ်ပေါက်နှာခေါင်းနှစ်ပေါက်ဇာပေါက်ကျင်ကြီးပေါက်ကျင်ငယ်ပေါက်ဒီပေါက်တွေကထွက်လာတဲ့အရာမှန်သမျှတခုမှလက်သက်ဆရာမရှိဘူးမျက်စိပေါက်တို့မှာထွက်ကြလာသောမျက်ရည်မျက်ချီမျက်ဝတ်တို့သည်စင်းနာပြင်၎င်းပုံတရားပြင်၎င်းဖြစ်တဲ့အကြောင်းရင် ဖြစ်ရာရာပြင်၎င်းဘာမှနှစ်သက်ဆရာမြတ်နိုးကိုရမရှိပါတကားဖြည်းဖြည်းမှမှအပြစ်မြောင်ရှင်ကြီးက မျက်စိပေါက်တို့မှထွက်ကြလာသောမျက်ရည်မျက်ဝတ္တုသည်စင်နာဖြင့်၎င်းဘုံတရားဖြင့်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာဖြင့်၎င်းဗာမနှစ်သက်ဆရာမြတ်တို့ကိုရာမရှိပါရကမျက်နာတက်တုံဒီညစ်ကြေးဒီတော့ရှင်လင်းတုံအဲ့ဒါဆိုရင်တော့ပို့ပြအဲ့လိုချင်းရှင်ရင်ပို့ပြမြင်ပါတယ် နာဘောက်တော်မှာဖြတ်ကြလာသောနှစ်ပါးကြီးတွေသည်အစင်းနာပြင်၎င်းဘုံဒရာပြင်၎င်းဖြစ်တဲ့ကြောင်းရင်ဖြစ်ရာရာပြင်၎င်းဘာမှနှစ်သက်ဆရာမြတ်နိုးဝရမရှိပါတကားနှစ်ပါးကြီးတွေကလောထုံနေတော့စင်ချင်းပုံပြည့်မြင်တယ် ၎င်းဝေါတို့မှထွက်ကြလာသော နာယီနှချီတို့သည်အစင်းနာဖြင့်၎င်းဘုံသရာဖြင့်၎င်းဖြစ်တဲ့ကြောင်းရင်ဖြစ်ရရာဖြင့်၎င်းဘာမှနှိသက်ဆရာမြတ်တို့ဝရမရှိပါတကားဒါတွေလည်းဒီလိုအေးရရာဒီပူရရာဒီဒီနာရီတွေနဲ့ကြည့်တယ် စွန့်ထုတ်ရတယ်ညစ်ထုတ်ရအဲ့ဒီချိန်ဆင်ញင်ပိုပြည့်မြင်နှခေါင်းပေါင်းတို့မှထွက်ကြလာသောနာယီနှချီတို့သည်ဆင်းနာပြင်၎င်းပုံတရာပြင်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြန်တို့ဘုရားမရှိပါရကောင် ပစ္စပေါက်ပစ္စပေါက်စားတော့တော့ပစ္စပေါက်ကစားတော့ထွက်တော့အပေါက်မှန်များအကုန်ပြန်ထွက်တယ်ဒီပစ္စပေါက်ကလည်းပြန်ထွက်တာပစ္စပေါက်ကချွဲတွေတလိပ်တွေထရွေတွေချွဲတလိပ်ကတော့တူပဲပေါ့ထရွေတွေပစ္စကတရည်တွေအဘုတ်ရည်တွေပြီးတော့ကသွားတွေကလည်းနေတိုင်းစားတော့နေတိုင်းညစ်ကြေးရှိသွားဘလောက်တိုက်တဲ့ညစ်ကြေးတွေရှိတာရှားတွေဘလောက်ချစ်တို့ချစ်တို့ညစ်ကြေးတွေရှိတယ်ဒါတွေပြင့်မြောင်ဆင်ញရတော့ ကစားပေါင်းမှထွက်ကြလာသောချွဲတရိထရီအာဝုယီရှာမရှိသောညစ်ကြေးသွားမှရှိသောညစ်ကြေးတို့သည်ဆင်းနာဖြင့်၎င်းဘုံဒရာဖြင့်၎င်း ဖြစ်တဲ့ကြောင်းရင်ဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်ဆရာမြတ်တို့ဝရမရှိပါရကဇပ်ပေါင်းမှထွက်ကြလာသောချွဲတရိထရီအာဝုယီရှာမရှိသောညစ်ကြေး သွားမှရှိသောညစ်ကြေးတို့သည်ဆင်းနာဖြင့်၎င်းဗုဒ္ဓရာဖြင့်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာဖြင့်၎င်းဗာမနစ်သက်ဆရာမြတ်တို့ဝေယမရှိပါရကားသွားတိုက်တော့ဆင်ញင်လို့ရတယ်ရှာချက်တော့ချွဲတွေထရီတွေဟတ်ထုတ်တော့ တရီတွေအဘိုးကြီးတွေတုတ်တင်ရှင်လင်းတုံဆင်ញင်ပို့ပြည့်မြင်ပါတယ်ခန္ဓာကိုယ်အပေါက်တို့မှာထွက်ကြလာသောကျင်ကြီးကျင်ငယ်တို့သည်အစင်းနာဖြင့်၎င်းဘုံဒရာဖြင့်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်ဆရာမြတ်တို့ဝေယမရှိပါရကကျင်ကြီးကျင်ငယ်ဆွန်တော့ဆင်ញင်ပိုးမြင်လောဒါလည်းမကြခင်နာဆွန်ထုတ်မြတ် ကျုပ်ကျုပ်ဆရာတော်ကြီးရဲ့ဒီကုရိတတော်ဆင်ကျင်တာတွေတွေ့ဘူးတယ်ခန္ဓာကိုယ်ပေါက်တို့မှာထွက်ကြလာသောကျင်ကြီးကျင်ငယ်တို့သည်စင်နာပြင်၎င်းဘုံဒရာပြင်၎င်းဖြစ်တဲ့ကြောင်းရင် ဖြစ်ရာရာပြင်၎င်းပါမနိတ္တဆရာမြတ်တို့ဘောရာမရှိပါတကားတရက်တစ်ခါတော့အ ਨੇ ဆုံးဆင်ញင်နိုင်ကောင်းပါ ကပ္ပံတကူကိုကအဓိကဓာအထုံးနေပြီဆိုရင်တော့ဒုတူတယောက်သတိရလာပြီသတိရလာရင်မှတ်ကြည့်ပေါ့ဆရာသမားတွေသင်တန်းဤတိုင်းမှတ်လို့ဒီသတိရတဲ့စိတ်ကမပြောက်ဘူးဆိုရင်ဒီရှင်အတုပပွားတော့တော်တော်ကိုဘကမ္မထံရှင်အတုပကြောင့်ကိုယ်ခန္ဓာကိုယင်ပွားပြီးမှကိုယ်သတိရတဲ့ပုဂ္ဂိုလ်ခန္ဓာတော်တော်ကိုဘအညစ်အကြေးတွေမြောင်ဆင်ခြင်း အဲတတိယတဲ့စိတ်ရပ်သွားပြီဆိုတော့ငကိုကိုရှုမှတ်နေကြကပ္ပဋ္ဌာန်းပြန်လာပေါ့အဲ့ဒါကိုရှုကနတ္တနီလို့ခေါ်တယ်အစုံလိုက်တွဲပွားအဲ့လိုခက်ခဲရှိတဲ့နေရာလဲဒီကပ္ပဋ္ဌာန်းသုံးလို့ရတယ်ပြီးတော့ကိုအာတန်နဲ့ကမ္မတောင်ဆက်လက်ဆင်ញံပွားများအထုတ်မယ်။ ရှင်နိုင်ထုတ်ပြီးတော့ပါနော်တရားနာကြောင်းနှစ်ပိုင်းကတော့အလုပ်ပေးတရားဒီဒီစီမာလာ31ရက်ဇာတာပေနေ့ဘုန်းကြီးတို့ဗမာပြည်တို့ရှိဘက်တိုင်းချမ်းအရှိဘက်ချမ်းကဗမာပြည်တို့စင်ကူတို့မလေးရှားတို့ထိုင်ဝမ်တို့ကြတော့ဒီနေ့ည7:00နာရီကျော်သွားရင်နောက်တိုင်းလိုနှစ်သက်ကူတော့ နှစ်တကူချိန်မှာဘုန်းကြီးတို့တရားနဲ့နှစ်တကူနိုင်အောင်ကြိုးစားကြပါလို့ရှင်းတန်းလို့ဒီနေညာမှတ်တရနဲ့အိတ်လည်းရပါတယ်။ဒီလိုခါတိုင်းမှာတော့ဒီဖရီမောင်းနေစဉ်ကောင်းကတော့ဒီ7နာရီ7နာရီလောက်ကစပြီးတော့မေတ္တာပို့လာတို့ဘုရားရှိခိုးလာတွေဒါတွေလောက်ကြတော့7 10နာရီ10နာရီဒီပါတော့ပြီးတော့ကဘုရားရှိခိုးတရားထိုင်ကြတယ်တော့တော့ကိစ္စမရှိပါဘူး။ ဒီကိုယ့်ကိုအိတ်ခံနေအမှတ်တရနဲ့အိတ်ပေါ့တရားနဲ့နေနေအောင်ကြိုးစားပါနော်ဘုရားဒီမနက်ပိုင်းမှာတော့အလုတ်ပေးတရားကိုပြောပါတယ်အလုတ်ပေးတရားနဲ့ပတ်သက်တဲ့နေ့မပြောခြင်းလဲဆိုတော့ဝိပဿနာဆိုတာကချောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတရားတွေကိုအနိစ္စဒုက္ခအနတ္တမြောင်မှတ်မှာဝိပဿနာအဲကြမှာဝိပဿနာဉာဏ်စတယ်ဝိပဿနာဉာဏ်စစ်က ယုံ nant တရားတွေအနေစာဒုက္ခအနတ္တမြောင်မှတ်ရမယ်ယုံ nant တရားတွေလည်းကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့အတွက်ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံ nant တရားတွေအနေစာမြောင်မှတ်မယ်တခါကြီးအနေစာမြင်တဲ့ဒုက္ခမမြင်ဘူးဆိုရင်ဒီတမ္ပန္နညာမပြည့်စုံသေးဘူးနေစာရမြင်တဲ့အနတ္တမမြင်သေးဘူးဆိုတော့ဒီတမ္ပန္နညာမပြည့်စုံသေးဘူးရောနေစာလည်းမြင်ရမယ်ဒုက္ခလည်းမြင်ရမယ်နတ္တလည်းမြင်ရမယ်ဒီလက္ခဏာကြီး၃ပါးကို မြင်အောင်ရှုရမယ်ဒီကကြဒီလက္ခဏာကြီးသုံးပါးမမြင်အောင်ဖုံးတတ်တဲ့တရားတွေရှိတယ်အဲ့ဒါကိုရှိရှိဆရာတော်ကြီးကလွယ်လွယ်ကူမှတ်မိအောင်ဒုက္ခလက္ခဏာကိုဣရိယာပုတ်ကဖုံးလွှမ်းထားတယ်ဒါလေးမှတ်ထားမယ်နော်ဒုက္ခလက္ခဏာကိုဣရိယာပုတ်ကဖုံးလွှမ်းထားတယ်ကိုနာကျင်ကြက်ခဲမှုသဘောဒုက္ခလက္ခဏာတွေကိုဣရိယာပုတ်ကဖုံးထားတယ်လို့ဒါပြောချင်တာလူတယောက်ကအမြဲတမ်းသွားနေပါပြင်ညောင်းလာတာအမြဲတမ်းသွားမနေနိုင် သွားတော့ညောင်းလာပါလေပင်မန်းလေပင်မန်းတော့ဆင်းရဲလာဆင်းရဲတော့ဒုက္ခသဘောပျောက်သွားမှလည်းထိုင်လိုက်တာခုယောဂီတို့လည်းဒီတိုင်းမလို့တော်တော်လေးကြာလေးချောင်းလိုက်ညောင်းလိုက်ထိုင်စရာလေးရှာပြီးထိုင်တော့လာကြာကြာထိုင်မြန်တော့ခုတရားထိုင်နေကြာကြာထိုင်မြန်တော့လည်းတကလာပြန်တော့ဟိုကကြိုက်တရားကြိုက်ဘလို့မှကြာကြာမထိုင်နိုင်မြောင်နေတော့ဘာလို့ပြန်လဲဆိုကြာကြာထိုင်မြန်တော့ဒုက္ခဖြစ်လာပြန်တော့တကရက်ရပြန်တော့မတရ ကြာကြာရပြန်တော့လည်းပါပြန်ဒီဒုက္ခဝိနာလာတာပဲဘလို့မှသူကဖြောက်လို့မရဘူး။ဟောရပြန်တော့ဒုက္ခဝိနာလာပြန်တော့ကအိတ်ချင်းကြအိတ်လိုက်ပြန်တယ်။အိတ်တော့လည်းအများအားအိတ်မနေနိုင်ဘူးလေ။အိတ်နေပြန်တော့လည်းဒီဒုက္ခဝိနာလာပြန်တာပဲ။ဒီတော့ဘာဖြစ်လဲဆိုလူတိုင်းလူတိုင်းတတ္တဝါတိုင်းတတ္တဝါတိုင်းဘယ်ရိယာဘုဒ္ဓမှာအများအားမနေနိုင်ဘူးနော်။ ထိုင်လိုက်ရလိုက်သွားလိုက်အိတ်လိုက်ဒီလိုပဲသွားနေရတာထိုင်လိုက်ရလိုက်ပါလိုက်အိတ်လိုက်ဣရိယာပုလေးပါလို့တလက်တွေတလက်တွေလုံပြုလုံနေကြတော့အဲ့ဒါဘာလဲဆိုတော့ဒီသွားလဲရလဲကိုယ်လိုက်ဆန့်လိုက်ပေါ့လေဣရိယာပုပုံစံမျိုးမျိုးပြောင်းလဲနေတာဟာဒါဘာလဲဆိုဒုက္ခသဘောကိုဖုံးလောင်းနေတာပါပဲဗုဒ္ဓဟာဗာမိတ်လဲဆိုတော့ဒီဝိဇ္ဇာတုံးပါပါပဲဒီလို သွားလိုက်ရလိုက်ထိုင်လိုက်အိပ်လိုက်ကိုယ်လိုက်ဆန်းလိုက်ဒီလိုဣရိယာပုတ်တတ္တဝါတွေကဒီလိုပဲဣရိယာပုတ်အမျိုးမျိုးပြောင်းလဲနေကြတယ်။ဘာဖြစ်လို့ဒီလိုမျိုးမျိုးပြောင်းလဲနေကြလဲဆိုရင်ဆင်းရဲဒုက္ခဝေဒခံစားနေရလို့သွားလိုက်ရလိုက်ဆိုင်တဲ့ဣရိယာပုတ်တွေပြောင်းလဲနေ။ဒါကိုမြင်အောင်ကြည့်လိုက်တဲ့အခါကျအယောင်းရင်ဖြစ်တဲ့ဒုက္ခသဘောမြင်လာ။ဟောဆင်းရဲလို့ဒီဣရိယာပုတ်တွေပြောင်းလဲနေတာပဲ။မဆင်းရဲပဲပြောင်းမလဲနော်။ ပြီးတော့ဣရိယာပုတ်မျိုးမျိုးပြောင်းလဲနေတာဘာပြီးဘာကြောင့်မလဲမြင်ဆင်းရဲတဲ့ဝေဒနာတွေခံစားနေရလို့ဘုန်းကြီးတို့ဒီဒုက္ခသဘာဝကိုကိုယ်ပိုင်မညာကိုယ်ပိုင်ညာနဲ့မမြင်မချင်းတော့ဒီလိုပဲဆင်းရဲပြီးတော့ခံစားနေရမှာကိုယ်ပိုင်ညာနဲ့မြင်တော့ဒါဣရိယာပုတ်တွေပြောင်းလဲနေရတာဒါဒုက္ခဝေဒနာကြောင့်ဖြစ်တာပဲဒီလိုသဘောပေါက်လားအဲ့ဒီလိုသဘောပေါက်ညာနဲ့မြင်အောင်ကြည့်ရတယ်နော်ဒါကြောင့်ကတကြွနေစဉ်ဘဝ ကျင့်နေကိုပြောပါပြောပါခဏခဏရှောင်းတယ်နော်တကယ်ကျင့်မှာတကယ်နေရမှာပေါ့တကယ်မကျင့်မနဲ့ခဏတပြုတ်ပြောနေအခုဘုန်းကြီးပြောရုံနဲ့နားထောင်နေပြီးမကျင့်ရင်ဘာမှမတည်တတ်ပါနော်ဒီတော့ဒုက္ခသဘောတဘာဝတွေမြင်အောင်ကျူရမြင်မှဒီခန္ဓာကိုယ်ကြီးကသဘောတဘာဝသိအဲ့လိုမှမဟုတ်ပဲနဲ့ခန္ဓာမရှုမှတ်ရင်တော့ဘာဖြစ်လဲဆင်းရဲဒုက္ခတွေဝင်လာပြီးပေါ်လာလဲပေါ်လာတယ်အိယာကိုယ်တွေပြောင်းလဲပြောင်းလဲဖုံးပြလိုက်တော့မမြင်နိုင်ဘူး နောက်တစ်ခုဗာမိတ်မြန်လဲဆိုရှေ့ရှေ့ဆရာတော်ကြီးအနေဆာလက္ခဏာကိုတန်တတိယဖုံးထားတယ်နောက်တစ်ချက်မှမယ်နော်အနေဆာလက္ခဏာကိုတန်တတိတနာငယ်နဲ့တာဝန်မှုဆင့်နောက်ကလည်းတာဝန်မှုပဲတန်တတိကတန်တတိဆိုဖြစ်စဉ်နေပေါ့ဗျအနေဆာလက္ခဏာကိုတန်တတိကဖုံးထားတယ်တန်တတိဆိုရုံဏရုံဏတရားတွေအစင်မပြအဆက်မပြဖြစ်နေတဲ့သဘောကိုပြောတာ ယုံနာတရားတွေအစင်မပြအစင်မပြဖြစ်နေတော့အကိုအကိုဟုတ်လားအရင်ကလည်းဒီယုံနာဒီခုလည်းဒီယုံအရင်ကလည်းဒီယုံဒီလိုထင်တာတကယ်တကယ်ကြာကြီးလို့ဆင်မပြဖြစ်နေတော့အရင်ကဖြစ်တဲ့ယုံတွေကခဏနဲ့ခုနောက်ဖြစ်တဲ့ယုံတွေခဏဟိုအခြားမရှိအောင်ဆက်ဆက်တိုက်ဆက်တိုက်ဖြစ်နေတဲ့ကံကြတော့ဘာဖြစ်လဲဖြစ်စဉ်เนี่ยတိတ်မြန်နေတယ်ပေါ့ဖြစ်စဉ်เนี่ยတိတ်မြန်တော့အဖြစ်ပဲအရှိပဲတရားအကောင်းတာ အခုအသစ်ဖြစ်တဲ့ရောက်တဲ့အရင်ကမြင်တဲ့ရောက်ထုပဲအောင်းမိတာပေါ့ဘုန်းကြီးတို့ဘာနဲ့ဥမာပေးတာလဲဆိုမြစ်မြစ်တစ်ခုကမ်းမေးမှာသွားထိုင်ကြည့်ပေါ့ရေတွေစီးနေတွေ့လိုက်ရေတွေကတစ်ဆက်တည်းမပြတ်စီးဆင်းနေတော့အခုမြင်တဲ့ရေဟာခုနမြင်တဲ့ရေပဲလို့ဒီလိုထင်တာပေါ့ဒါပေမဲ့ခုနမြင်တဲ့ရေမြင်းတွေရအောက်ရောက်တိုင်းနောက်တော့အတစ်တစ်တစ်တွေရောက်လာတာဒီမဲ့ရုံဏနဲ့မပြတ်ဆက်တက်ဖြစ်နေတော့ဘုန်းကြီးတို့က မနေ့ကလည်းဘုန်းကြီးဘုန်းကြီးယောဂပဲကြည်လိုက်ပါမမနေ့ကလည်းဆရာဥပဒေဆရာတော်ဥပဒေတယောဂဒီတိုင်းပဲဒီနေ့လည်းဒီရောမဟုတ်ဘူးပြသူကအမြဲမပြပြုပြင်ပြောင်းလဲနေမပြောင်းလဲဘူးဆိုငငယ်ကပုံတိုင်းနေမှာပေါ့အခုတပြေးပြေးနဲ့အိုမင်းယိုယွင်းလာတာပဲဒါလေးပဲနော်နောက်ဥပမာပေးကြတော့ဥမာမိထုတ်ကြီးပေါ့အခုတခါလေးစက္ကားလေးဟာလေးတွေ့ပါလိမ့်မယ်အဲ့မှာပါလဲဆိုမင်းငိမ့်နေတဲ့ရေနံမိထုတ်ကြီးတစ်ခုကန်ပြီးတော့ ခတ်တွတ်တွတ်ရမ်းလိုက်ရင်အဝိုင်းကြီးတွေ့တာအာကောင်းရင်အာကောင်းတော့အဝေးရဲ့ကြီးတို့မိဝိုင်းကြီးတို့ထင်ရတယ်။ဘာဖြစ်လဲအလွန်အမြန်ဖြစ်ပြနေဆက်ဆက်နေတဲ့မိဝိုင်းတစ်ခုလည်းဒီဥမာပဲယုတ်တရားနံတရားတွေကကြားထဲမှာအခြားမရှိပေါ့ဆက်ပြီးဖြစ်နေတော့ဒီနေ့ဒီဒီနေ့ယောကဒီအခုမြင်ရတဲ့ယောကမနေ့မနေ့ကမြင်ရတဲ့ယောကဒီယောပဲဒီနေ့မြင်ရတဲ့ယောလည်းဒီယောပဲဒီလိုထင်တာမနေ့ကယောနဲ့ဒီနေ့ယောမတူဘူးအခုယောကလည်း ခုဘုန်းကြီးတံမဲကြီးပေါ့တတံမိတတံတယုတ်ကြီးတယုတ်ဒါတွေဖြစ်နေယုတ်တရားရဏန်တွေကအဲ့လိုပဲမြဲမပြတ်ဖြစ်နေပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်နော်ဒီခန္ဓာကိုယ်ကြီးမှာလည်းဒီသွားတိုင်းလာတိုင်းရတိုင်းနေတိုင်းထိုင်နေပေါ့ဘလို့ဖြစ်ဖြစ်ယုံနာနေအရှင်းမပြတ်ပြောင်းလဲသွားလာနေဖြစ်နေတော့ဒီသွားတဲ့ခိုက်တာမှာလည်းယုံနာနေအများကြီးဖြစ်တယ်ထိုင်တဲ့ခိုက်တာမှာလည်းယုံနာနေအများကြီးဖြစ် ဖြစ်ပြီးပြက်သွားတာဗျသူကအဲ့ဒီပြက်စီးသွားတဲ့သဘောကိုမြင်အောင်ညံနဲ့ကြည့်ရဟိုငကိုတော့ကဆိုရင်ဟိုကခြေတလန်းဆိုရင်ဟိုတလန်းနဲ့ပဲတင်တကယ်တကယ်ကြည့်လိုက်တကအာရုပ်တင်တာနဲ့အများကြီးပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးအများကြီးတွေ့တယ်တမာရီအကောင်းဒါကြောင့်ဘုန်းကြီးတို့တမာရီတမာရီဆိုတဲ့ဒီစကားကိုခဏခဏပြောပါတမာရီအမကောင်းတဲ့လူကြတော့ခြေတလန်းတွေမှာတဘာဝတစ်ခုလေးမြင်ဖို့တော်တော်ခက်တယ်တွန်းကန်တဲ့သဘောလေး တောင်းတဲ့သဘောတင်းတဲ့သဘောလေးမြင်ဖို့တော်တော်ခက်တယ်။သမားတွေအကောင်းလာရာခြေတလန်းတွင်းမှာအများကြီးပဲရုပ်တည်နိုင်နေဖြစ်တယ်။တဖောင်းတပိန်နဲ့မှအများကြီးဖြစ်တယ်။တရှုတရှိုက်တဲ့အများကြီးပဲတကွေးတဆန်နဲ့မှအများကြီးဖြစ်တယ်။အဲ့ဒါတော့ဘုန်းကြီးတို့ဥရပြညံပိုင်းလောက်မှာထင်ရှားရှားရှင်းရှင်းလင်းလင်းသိတယ်။အဲ့ဒီလိုရုပ်တည်ပေါ်ပြီးပြောဖြစ်ပြီးပြဖြစ်ပေါ်ပြီးပြောဖြစ်ပြီးပြဒီအနေဆသဘောမြင်အောင်ကြည့်ရတယ် အိဋ္ဌသဘောဖြစ်စဉ်เนี่ยတိတ်မြန်နေတဲ့အခါကျတော့ဘာဖြစ်လဲဆိုအိဋ္ဌလက္ခဏာမမြင်ဘူးပေါ့ဗျာဒါကြောင့်ရှေးဆရာတော်ကြီးကအိဋ္ဌလက္ခဏာကိုတန်တတိယဖုံးလွှမ်းတာဖြစ်စဉ်တိတ်မြန်ခုနရေစီမြေမြေထဲမှာရှိတဲ့ရေစီကြောင့်ဟောလဲခြေတော်လေးဆင်ကြည့်တော့ပရမမြင်တဲ့ရေကအောက်ရောက်သွားပြီနောက်တော့ရေအသစ်သစ်တွေရောက်လာအများကြီးပါပဲဥပမာပေးတာတော့ဒီပဒီပဇာလနတိသောတော်ဝိယ စီမီတောက်လို့မီတောက်တွေလည်းဆက်တက်ဆက်တက်ဖြစ်နေအဲ့ဒီပုံစံမျိုးဒါတွေကတော့အထုတ်မှာပဲမြင်တယ်ဗျအာမထုတ်ရင်မမြင်ဘူးအာမထုတ်ရင်တော့ယုံဖို့အတော့ခက်တယ်ရှင်ပြရှစ်တလန်းတွေမှာရုပ်တွေနိုင်အများကြီးအများကြီးပြတ်တယ်ဆိုနားတော့အထုတ်ဘူးတဲ့ဘုရားမယုံပါဘူးအထုတ်ဘူးတဲ့ဘုရားဟောဟုတ်ပါလားဘုရားဟောတရားတည်းဟုတ်ပါလားအဲ့ဒီဒီဝိဇ္ဇာတုံမှာအဲ့ဒါပြောသွား ပြီးတော့ဥရပြညာလောက်ရောက်သွားရှင်းရှင်းလင်းလင်းမြင်ပါတယ်ဒါကြောင့်ဘုန်းကြီးတို့ဉာဏ်ဖြစ်အောင်လည်းအထုပ်ပါနော်ဒါဆိုရင်တော့ကိုသိပြီနောက်ဆုံးတစ်ခုကတော့ဗာလဲဆိုဘုန်းကြီးတို့အနေဒုက္ခမြောင်ကြည်ရသလိုအနေဆမြောင်လည်းကြည်ရတော့ပေါ့ပြီးတော့အနတ္တမြောင်လည်းရှုမှတ်ကို ဖြစ်စီလို့မဖြစ်တဲ့သဘောပေါ့သူဖြစ်စီလို့ဖြစ်နေတဲ့သဘောပေါ့အနတ္တဒါအနတ္တလက္ခဏာသုံးပါဘုန်းကြီးတို့ပြောနေကြအနတ္တလက္ခဏာဘာဖုံးတာလဲကဏ္ဍကာကြီးနတ်ငယ် ကဏဆိုအပေါင်းစုပေါ့နော်အနတ္တလက္ခဏာကဏကဖုံးလွှမ်းထားတယ်ဒီဟာတောင်းတာနော်ကဏဆိုတာဘာလဲဆို တစုတဲ့တတွဲတဲ့နော်တခုတဲ့တစုတဲ့တတွဲတဲ့ခဲပြီးတွဲပြီးနေတဲ့သဘောယုံနာသဘောတရားတွေအဲ့လိုပဲဘယ်တော့မှတကူတည်းမဖြစ်ဘူးနော်တတွဲတဲ့တစုတဲ့တွဲခဲပြီးဖြစ်နေတဲ့သဘောကဏလို့ခေါ်တယ်အဲ့ဒီကဏက၄မျိုး နံပါတ်1ကဏပါဠိလိုပြောမယ်နော်ပြီးတော့မှတစ်ခုချင်းရှင်းမယ်တန်တတိကဏခုနလိုပဲတန်တတိယပါဠိလိုရေးတာနန်းငယ်တောင်းမှုစင်ဒီမဆုတွေဝဲထဲမှာလည်းရှိပါတယ်မဆုတွေထုတ်ခြင်းရတန်တတိကဏနမနိကတမုဟကဏတမငယ်မနှစ်ချောင်းဟာတမုဟကဏနံပါတ်3ကကိစ္စကဏကာယီလုံးတွေစာလုံးနှလုံးစင်ကိစ္စကဏ နံပါတ်၄ဟာအာရမဏကနာအာယိချာရာကောက်မနှလုံးစင်နာကြီးအဲ့လိုကဏက၄မျိုးရှိတယ်ကဏဆိုပါလေတတွဲတဲ့တစုတဲ့တွဲပြီးခဲပြီးဖြစ်နေတဲ့ယုံနာသဘောတွေယုံနာတွေကဘယ်တော့မှတခုတည်းမဖြစ်ဘူးအစုလိုက်အတွဲလိုက်ဖြစ်တာဗျာရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်စုတွဲဖြစ်နေဘယ်တော့မှတခုတည်းမဖြစ်ဘူးဘုန်းကြီးတို့ပထဝီဓာတ်ပဲကြည်လိုက်လေဓာတ်ပဲကြည်လိုက် ဘယ်တော့မှတက်ကဘယ်ဝိတတခုလည်းမဖြစ်ဘူးဂျန်တဲ့ဓာတ်တွေနဲ့ဖြစ်နေတာဓာတ်ကြီးလေးပါပဲကြည့်လိုက်အကြောင်းကိုဒီဓာတ်သွားရဲ့တဘာဝချင်းဂျန်တဲ့ဓာတ်သွားမြင်နေဆိုဒီကဏ္ဍသဘောကိုပြောနေတာအဲတော့အဲ့ဒီကဏ္ဍ၄မျိုးပြန်ပြောပါမယ်တန်တတိကဏ္ဍပါဠိလိုတမူဝကဏ္ဍကိစ္စကဏ္ဍအာရအာအာရမဏကဏ္ဍနံပါတ်1တန်တတိကဏ္ဍဆိုတာဘာလဲဆိုတော့ ရုပ်တရားနာမ်တရားတွေကရှေ့နောက်အဖြစ်နဲ့အပြက်ဆက်ဆက်အခါလုံးငနဲ့ခဲငနဲ့စုတွဲပြီးဖြစ်နေတဲ့သဘောပြောတာနော်ရုပ်တရားနာမ်တရားတွေရှင်းတော့ဒါတော့ဘုန်းကြီးတို့ဝိတိဖြစ်စဉ်တို့ပစ္စည်းဆိုအနန္တရပစ္စည်းသမန္တရပစ္စည်းတို့ရှင်းတော့သူကအဆက်မပြတ်ဖြစ်နေရှင်းနေတော့ဖြစ်နေပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ဖြစ်ဖြစ်ဖြစ်ဆက်တွဲပြီးခဲပြီးဖြစ်နေတာ လုံခဲစုတွဲပြီးဖြစ်နေတဲ့သဘောကိုတန်တေတိနိကနာလို့ခေါ်တယ်။နောက်အာရတမုဟကနာပေါ့နော်။တမုဟကနာဆိုတာဒီယုတ်တရားနံတရားတွေဖြစ်လာကြတဲ့အခါမှာယုတ်တရားဘယ်တော့မှတခုတည်းမဖြစ်ဘူး။တလုံးနဲ့မဖြစ်ဘူးနံတရားလည်းဒီတိုင်းပဲ။ဥပမာယုတ်တရားဆိုပါအ ਨੇ ဆုံးအထက်ကလယုတ်အနေနဲ့ရှစ်ခုတွဲပြီးဖြစ်တယ်။ဒီယုတ်တရားတွေဒီလို တချို့နီးတွေကြရင်တော့ဒီအသေးစိတ်ရှုခိုင်းတာတွေရှိတယ်ပေါ့သူတို့လည်းဒီတိုင်းတော့မရှုခိုင်းပါဘူးဇံရမှာသရုတ်တဇံရရှုခိုင်းတယ်ဘို့လို့ဆိုရင်တော့မမြင်ပါဘူးအ ਨੇ ဆိုယောဂလကခုနဓာကြီး၄ပါးရဲ့ဓာကြီး၄ပါးမှာကြည်လိုက်ပေါ့အစင်းတွေ့မယ်အနံ့တွေ့မယ်အရသာတွေ့မယ်ဩဇာတရှိတယ်ဒီရုပ်ရှုကအများနဲ့တွဲဖြစ်အ ਨੇ ဆုံးဒီလောက်တော့တွဲဖြစ်နေတယ်ဒါကိုအထက်ကလယုတ်လို့ခေါ်တယ် ရုပ်တလုံးနဲ့ဘယ်တော့မှမဖြစ်ဘူးမြင်တာထင်ရှားတာတော့ဓာတ်ကြီးလေးပါတော့မြင်တော့ဗောလေကျန်တာတွေကတော့ဟုတ်လားကြည့်လိုက်ရင်တော့ဒီစာအုပ်ပဲကြည့်ကြည့်ပဲရပြီခန္ဓာကိုယ်ပဲကြည့်အစင်းနေလည်းတွေ့နိုင်တယ်အဲ့ဒီရာဟုတွေ့အနံ့နေလည်းတွေ့နိုင်တယ်အဲ့ဒီရာဟုတွေ့ရဲ့ရက်ချင်းရတာလည်းတွေ့နိုင်တယ်သူရဲ့အစီအစီဩဇာတတ်လည်းတွေ့နိုင်တော့ရုပ်တစ်ခုတစ်ခုဘယ်တော့မှတစ်ခုလည်းမဖြစ်ဘူးအ ਨੇ ဆုံးအဲ့ဒီရှစ်လုံးတွဲအနေနဲ့ဖြစ်တော့ထက်ကလာရုပ်သုံးတယ် အဲ့လိုအတွဲလိုက်အစုလိုက်ဖြစ်နေတာကိုသမုဟကနာခေါ်တယ်နန္တရားလည်းဘယ်စိတ်ပဲဖြစ်ဖြစ်ဟိုကတခုလည်းမဖြစ်ဘူးခုဘုန်းကြီးကိုမြင်နေရမြင်သိစိတ်ဒီမြင်သိစိတ်ကလည်းဒါရဗိဓမာနည်းနည်းသင်မှုပါမနော်အခုတရားပြောတာတွေကြတော့ဟိုဇာဝနာဝရှောင်းမှမှတ်ထားတယ်ကိုကဗိဓမာမသင်ဘူးရင်တော့နည်းနည်းခက်တယ်မြင်သိစိတ်ဆိုပါတော့မြင်သိစိတ်ကဒီစိတ်တတ်တတ်မဖြစ်ဘူးစေတသိက်တွေနဲ့တွဲဖြစ်တယ် စေတသိက်မှာတဗ္ဗစေတသာနာစေ9ပါးဆိုတာရှိတယ်အဲ့ဒီ9ခုနဲ့တွဲဖြစ်တာစေတသိက်၈လုံးတွဲပြီးဖြစ်တာမြန်နော်သဗ္ဗစေတသာနာဆိုဖတ်တာအာယုကိုတွေးကြည့်တဲ့ဘောဝေနာခံစားတဲ့သဘောတင်ညာမှတ်သားတဲ့သဘောစေနာက စေဆောင်လုံးလာပြုတဲ့သဘောဧကဂရအာယုကတ်နေတဲ့သဘောဇီဝိတ္တနေရနံဇီဝိတ္တနေပေါ့အသက်စေနေမနတိကာရဆင်ညာနှလုံးသွင်းမှုသဘောဒီမြင်သိစိတ်မှာလည်း ဒီစေတသိက်ခုနှစ်ခုနဲ့အတူတွဲဖြစ်တယ်ကြာသိစိတ်မှာလည်းအ ਨੇ ဆုံးဒီ7ခုကတွဲဖြစ်နေဒီလိုအတွဲလိုက်ဖြစ်နေတာတွေကတော့ခုနလိုတာမညာနဲ့မမြင်နိုင်ဘူးเนาะဘယ်လိုလဲခုနကလို့တကယ်ကိုတမားဒီအကောင့်တဲ့ပုံပေါ်မှာကြည်နိုင်တယ်ဘုရားရှင်လည်းတကယ်ဒီဘုရားရဲ့ကျန်တဲ့ပုံကတော့ရှုတာသိမတွေ့ပါဘူးရှင်သာရိပုတ္တရာရှင်မြတ်တပါပဲအနုပဒသုံးပါဒီလိုအသေးစိတ်ရှုတာတွေ့ဘူးတယ်ဘုရားရှင်လည်းထမ်းပါနော် နံပါတ်3ကိစ္စကဏကိစ္စကဏဆိုဘာလဲဆိုဒီမြင်သိစိတ်ဖြစ်တဲ့သက္ကုညင်စိတ်ပေါ့ဒီသက္ကုညင်စိတ်ကခုနပြောတဲ့စေတသိက်ခုနှစ်ခုနဲ့တူ တွဲဖြစ်တဲ့ကမြင်သိစိတ်ကမြင်ချင်းကိစ္စကိုဆောင်ရွက်တယ်ပေါ့ဗျာသူကိစ္စတွေဆောင်သူကိစ္စနဲ့သူဆောင်ရွက်တာဒီအဖွဲ့အစည်းတစ်ခုရှိတယ်ဆိုအာသူကဘာနာယမှုသူကစင်စစ်ဘာညာပေါ့လေသူ့နေရာနဲ့သူဆောင်ရွက်တယ်လို့ပဲဒီမှာပဲဒီအစုမှာလည်း စက္ခုဝိညာဉ်စိတ်ဆိုတဲ့သူနဲ့အတူဖြစ်တဲ့စေတသိက်ခုနှစ်လုံးအဲ့ဒီအစုမှလည်းစက္ခုဝိညာဉ်စိတ်ကမြင်သိစိတ်ကိုဒီကိစ္စကိုဆောင်ရွက်တယ်ဖတ်တာကအာယုံတွေးထိခြင်းကိစ္စကိုဆောင်ရွက်တယ်ဝေဒနာကအာယုံရဲ့အရာတာကိုခံစားမှုကိစ္စဆောင်ရွက်တယ်သူကိစ္စနဲ့သူဆောင်ရွက်တာသင်ညာမှတ်သားမှုစေရနာဆေဆောင်မှုဧကဂရအာယုံတစ်ခုထဲမှာတည်ကြည်ကြည်နေနေတဲ့ကိစ္စကိုဆောင်ရွက်တယ်အဲ့လိုသူ့နေရာနဲ့သူ တစုတဲ့တခဲတဲ့ဆောင်ရွက်နေတာကိုကိစ္စကဏလို့ခေါ်တယ်အဲ့လိုပဲမှတ်ထားပါနော်ဒါကိစ္စကဏနော်နာရုပ်တရားတွေလည်းဒီတိုင်းပါပဲခုနကဘုန်းကြီးတို့ဟူရုပ်တရားမှာ၄ခုတွဲဖြစ်တယ်ဆို၈ခုပေါ့ဓာတ်ကြီး၄ပါးရဲ့အစင်အနတ်အရာသာဩဇာပထဝီဓာတ်ပထဝီဓာတ်ကပထဝီဓာတ်ကိစ္စပေါ့ဗျာမာမှုပြောမှုကိစ္စဒါသူကဆောင်ရွက်တာ အဗုဒ္ဓကယုံစည်းဥပွဲဒါသူသူ့လို့သူလုံနေတဲ့သဘောပြောတာပါသူသဘောသူဖြစ်နေတဲ့သဘောသူကိစ္စသူဆောင်ရွက်တယ်လို့ဒီလိုပြောတာဒီကိစ္စကဏကြတော့တကယ်ကိုပရမတ္တဉာဏ်မျက်စိနဲ့တကယ်ကိုတမာရီအကောင်းနဲ့ဉာဏ်မျက်စိနဲ့မှမြင်နိုင်တယ်ဉာဏ်နဲ့အရာမမြင်နိုင်ပါဘူးအဲ့လိုမမြင်တဲ့အတွက်ဘာဖြစ်လဲဆိုဒီမြင်သိစိတ်ပြောလာငါမြင်တယ်သူမြင်တယ်ပုဂ္ဂိုလ်တ attva အနေထိအောင်ရောက်သွားတတ်တယ်ဒါတွေကိုဘုန်းကြီးတို့ တတိနဲ့ညာနဲ့ရှုရင်တော့ပုဂ္ဂိုလ်တ attva တွေရောက်မတော့ဘူးနော်အာရမဏကနာမြင်သိစိတ်နဲ့အတူဖြစ်တဲ့စေတသိက်တရားတွေဟာယူပါယုံကိုအစင်းယူပါယုံပေါ့ကွာတစုတည်းတပေါင်းတည်းနေအာယုံပြုတယ်အာယုံပြုသွားအပြင်ဒါကဗြဟ္မတတရားတွေတခုတည်းလို့ထင်မှလျောက်စုပြီးတွဲပြီးတော့ခဲပြီးဖြစ်တဲ့သဘောအာရမဏကနာလို့ဆိုလိုတယ်ဒါပြောတော့ဒါတွေကတော့ ကြာဘူးနာဝရှိအောင်မှတ်ထားမယ်နော်အဲ့တော့ဘုန်းကြီးတို့ဒီတကဘာပြောကြင်လဲဆိုတော့ဒီတနေ့ကဘုန်းကြီးတို့ပြောတာကတရားရှုမှတ်တဲ့ခါမှာမနေရပါဘူးတဘာဝမြောင်ရှုအဲ့တုန်းကတမျိုးပြောခဲ့ပဲတဘာဝမြောင်ရုပ်တဘာဝနာမ်တဘာဝမြောင်ရှုကြောင်းကျုပ်တဘာဝမြောင်ရှုဒါကတော့အမြဲတမ်းမှတ်ထားမယ်အရာပဲပြီးတော့ကြောင်းကျုပ်ဆက်ဆက်ပြေယုံနာတဘာဝတို့တာမညလက္ခဏာမြောင်ရှုနေသဒုက္ခနာတမြောင်ရှု ပြီးတော့ဒီရှုရင်ရှုရင်နဲ့တမာတိအားကောင်းလာဥရပြညာနောက်ပိုင်းတော့ရောက်လာပြီဆိုရင်ယုံနံတမာတရားတွေရဲ့ဥပတိပင်ဖြစ်တည်ပြက်နော်တဖောင်းတော့တဖိန်တော့မဟုတ်တရှုတဆိုင်တော့မဟုတ်တလန်းတော့မဟုတ်တကွေးတော့မဟုတ်ယုံနံတွေအများကြီးဖြစ်တာမျိုးမြောင်ရှုခိုင်းတာအဲ့လိုအစဉ်စဉ်ညံနေညံနေတက်သွားအောင်ရှုရမယ်အခုဒီမှာတော့ရှေးရှေးဆရာတို့ကြီးနဲ့မိတ်နဲ့တရားရှုနေပေါ့ဗာမိတ်ဒါလေးငရုတ်စိတ်နဲ့ငရုတ်စိတ်၌စိတ်တွေတတ်တတ် အစကိုထက်ပြီးတော့ရှုမြောအစကိုတိရှုမြောကြည့်တော့တတ္တိကိုများရှုကြည့်ရပရမတ္ထမှာဆိုသူကအဲ့လိုမျိုးလေးရေးတာရှေ့တုန်းကငရုတ်တိငရုတ်တိရဆက်တဲ့အရာသာကိုစဉ်းစားကြည့်ရင်ငရုတ်တိဆက်တဲ့အရာသာကိုမျက်စိနဲ့ကြည့်လိုက်ရင်ဟုတ်လားသူရဲ့ဒီဆက်တဲ့အရာရှိသလားတိုးသလားဝိုင်းသလား ပြာသလားလုံးသားပုံမှန်သလားဘာမှမတွေ့ရဘာမှမမြင်ရအဆက်ဆိုတဲ့သဘောတရားလေးကိုတတ္တိလေးကို စိတ်နဲ့သာသိနိုင်တယ်ဉာဏ်နဲ့သာသိနိုင်တယ်အဲ့ဒီဆက်တယ်ဆိုတဲ့သဘောတရားလေးကိုစိတ်နဲ့သိနိုင်တယ်လို့ပရမတ္ထတရားတွေရှုမှတ်တဲ့အခါမှာတတ္တိတဘာဝဆိုင်အောင်သိအောင်ရှုရမယ်ဉာဏ်နဲ့ကြည့်ရမယ်ဒါကိုပြောလို့ရင်ပြရှေးရှေးဆရာတို့ကြီးဆုံးမနော် ပေါ်ရလောက်နေကျင်ညာလန်းနဲ့ပဲလားညာလန်းနဲ့ပဲလားနေကြည့်နေအောင်သွားရင်သွားတာလောက်နေကြည့်နေအောင်အဲ့ဒီကသဘာဝကိုမြင်အောင်ကြည့်ရတယ်သဘာဝမြင်အောင်သဘာဝလို့လည်းခေါ်တယ်တခါကြီးကျလည်းတတ္တိလို့ခေါ်တယ်ပထဝီဆိုပထဝီတတ္တိစိတ်ဆိုစိတ်တတ္တိဖတ်တာဆိုဖတ်တာတတ္တိပေါ့ဒါသဘာဝဗြဟ္မတတရားတွေရှုတဲ့အခါမှာတတ္တိဆိုင်အောင်တတ္တိရောက်အောင်တတ္တိသိအောင်ဓာတ်ရိုက်ပြောင်းသဘာဝသိအောင်ရှုနိုင်အောင်အဲ့ဒါမှ ဝိပဿနာဖြစ်တယ်တဘာဝသိအောင်ပါလဲတတိနဲ့ဉာဏ်နဲ့ရှုကြည့်ရတာပေါ့ဖတ်တာရဲ့တွေ့ထိမှုတတ္တိလေးတွေ့ထိမှုသဘောအတူတူပဲဝိညာဉ်ရဲ့ခံစားမှုတတ္တိဝိညာဉ်ရဲ့သဘောခံစားတဲ့သဘောအေးသူ့သဘောနဲ့သူရှိပရိဝိဒဆိုရင်မာတဲ့တတ္တိမာတဲ့သဘောပြောတဲ့တတ္တိပြောတဲ့သဘောအဲ့ဒီလိုတွေမြင်အောင်ရှုရတာပေါ့အဲ့လိုမြင်လာပြီဆိုရင် ပုံပန်းတဏ္ဍာရှာလို့မရတော့တဘာဝတက်တက်ပဲမြင်လာလိုက်မယ်အဲ့လိုတဘာဝတက်တက်မြင်အောင်ရှုရတယ်အဲ့လိုတတ္တိဆိုင်မှာပရမရောက်တယ်တဘာပြောချင်တာတော့တဘာဝဆိုင်မှာပရမထရောက်တယ်ပရမထမြင်တယ်လို့ဆိုလိုတယ်အဲ့ဒီလိုပရမထရောက်မှကဏပြုတ်တယ်အဲ့ဒီလိုပရမတဘာဝတွေမြင်မှခုနပြောခဲ့တဲ့ကဏတွေအလိုလိုပြုတ်ကွဲသွားတာ နော်ပြန်ပြောမယ်တတ္တိဆိုင်မှာပရမတ္ထရောက်တယ်တတ္တိဆိုင်တဲ့သဘာဝပြောတယ်သဘာဝမြင်မှပရမတ္ထမြင်တယ်လို့ဆိုလို့တယ်ရှိတော့ကဆရာတော်ကြီးတွေတောင်းတာတတ္တိဆိုင်မှာပရမတ္ထရောက်တယ်သဘာဝဆိုင်မှာပရမတ္ထရောက်တယ်ပေါ့ဗျာပရမတ္ထရောက်မှကဏပြောတယ်ပရမကိုမြင်မှသဘာဝမြင်မှခုနပြောရတဲ့ကဏတွေပြောတယ်ကဏပြောမှ အတ္တအယူဝါဒစိတ်သုံးတယ်အနတ္တဖြစ်မယ်အနတ္တမြင်တာပေါ့ဗျခဏပြောကြည့်နိုင်မှအတ္တကောင်ဝိညာဉ်ကောင်ဆိုတဲ့အယူကပျောက်သွားလိမ့်မယ်အတွေ့အပျောက်သွားအနတ္တသဘောမြင်မယ်လို့ခဏပြောအောင်ကြည်နိုင်မှအနတ္တမြင်တယ်ခဏပြောအောင်မကြည်နိုင်ဘူးဘုန်းကြီးတို့အနတ္တမမြင်ဘူးဒါကြောင့်အနတ္တလက္ခဏာကိုခဏကဖုံးလွှမ်းထားတယ်အဲ့ဒါကိုပြောတယ်ပြန်ပြောပါမယ်နည်းနည်းတော့ခက်တာပေါ့ ဘာမှတော့ဒီတကယ်လုံတရားနဲ့တော့မခက်ဘူးပေါ့ဗျာနားထောင်တက်တက်ကတော့ခက်တယ်ဒါကြောင့်ခုနဟိုနေစဉ်ဘဝရှင်ပြမိတ်မှာမိတ်မှာဒီလိုပြောလိုက်တဲ့ကဲကဲမိတ်ပြီးကိုမမကြည့်မတမင်းလုံးမှာနေစဉ်မှာမဖြစ်ပါဘူးအဲ့ဒါပြောချင်တာပေါ့ဗျာဘုန်းကြီးကလည်းပြောနေပြကဲဘုန်းကြီးကိုယ်တိုင်မကြည့်လည်းဘာမှမထူပါဘူးပြောတဲ့ဘုန်းကြီးကလည်းကျင့်မှာဒီခဏပြိုမှာပဲမကျင့်လို့တော့ဘယ်သူမှခဏမပြိုရတာသိကြအဲ့တိုင်းတော့မှတ်ထားပြန်ပြောမယ်နော်။ဗာလဲ။ တတ္တိဆိုင်မှာပရမတ္ထရောက်တယ်နော်တတ္တိသဘောတဘာဝကိုသိမြင်မှာပရမတ္ထသိမြင်တယ်လို့ဆိုလိုပါတယ်တတ္တိဆိုင်မှာပရမတ္ထရောက်တယ်ရှေ့ရှေ့ဆရာတော်ကြီးတွေတောင်းပါတယ်ပရမတ္ထရောက်မှာကဏပြိုတယ်တကယ်ကိုအရှိတရားပရမတ္ထသဘာဝတရားကိုဘုန်းကြီးတို့မြင်အောင်ရှုတတ်မှကဏကပြုတ်တယ်ကဏဆိုတာမရှိတော့ရုပ်ပေါင်းနံပေါင်းအပြုတ်ကွဲသွားတယ် နော်။နောက်မလို့ရုပ်ပေါင်းနာမ်ပေါင်းလို့မြင်ပေါင်းငါသူတစ်ပါးယောက်ျားမိန်းမဆိုတာဒါကြီးမြင်နေပါလား။ငါသားငါသမီးငါကြောင့်ငါပြည့်စုံငါဥစ္စာဒီလိုမြင်နေတော့ကနပြုံမအတ္တယူဝါဒစိတ်သုံးမယ်နတ္တဖြစ်မယ်။ကနပြုံအောင်ရှုတတ်မှအတ္တအကောင်ဝိညာဉ်ကောင်ဆိုပြောင်းမယ်အနတ္တဖြစ်မယ်အနတ္တဝါဒဖြစ်သဘောပေါက်မယ်ဒီလိုပြောတာပေါ့လေ။အဲတော့ဝိပဿနာရှုတဲ့အခါကျတော့ မှတ်ထားဖို့ရကနော်ဒီသွားတာထိုင်တာရတာအစာရည်ဘာပဲလို့ဣရိယာပုပဲမှတ်မှဒါတွေကလှုပ်ရှားမှုတဘာဝတွေမြုံကြည့်ရတယ်ယုတ်တရားတွေကလှုပ်ရှားမှုတဘာဝနော်ပရမတ္ထတဘာဝတွေကလှုပ်ရှားမှုကိုမြုံကြည့်ရပရမတ္ထတဘာဝတွေလှုပ်ရှားမှုကိုမြုံကြည့်ရင်ပရမတ္ထတဘာဝတွေမြုံကြည့်ရင်ငါကောင်သူကောင်အတ္တကောင်ဝိညာဉ်ကောင်ဟောဒါ အတော်ကောင်ဝိညာဉ်ကောင်လှုပ်ရှားနေတာမဟုတ်ဘူးပုဂ္ဂိုလ်တ attva လှုပ်ရှားနေတာမဟုတ်ဘူးငါတို့ဘာယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုလှုပ်ရှားမှုတွေပျောက်သွားလိမ့်မယ်အတော်ကောင်ဝိညာဉ်ကောင်ဆိုတာလည်းပျောက်သွားလိမ့်မယ်ပရမတ္ထသဘာဝတွေတက်တက်ပဲကိုယ်လိုက်ဆန်းလိုက်ဖြစ်လိုက် ပြက်လိုက်ဒါမျိုးတွေမြင်အောင်ကြည့်ရတော့နောက်မလို့ရတာမြောင်မကြည့်လို့အတ္တကောင်းလေးကသွားနေတယ်ဝိညာဉ်ကောင်းလေးကသွားနေတယ်ငါသွားနေတယ်သူသွားနေတယ်ဒီလိုပဲထင်တာပေါ့လေအဲဒါဗုဒ္ဓက ဒီသဘောတရားတွေဟာရုပ်တဘာဝတွေဟာကိုယ်ဆံဖြစ်ပေါ်ပြပြောင်းဖြစ်ပြီးပြက်ဣရိယာလိုလေးပါလုံးမှာပြောင်းလဲဖြစ်နေတဲ့ရုပ်တဘာဝနာမ်တဘာဝတွေဟာဒါပေါ်အိဋ္ဌသဘောဒုက္ခသဘောအနတ္တသဘောမြောင်ကြည့်အဲ့ဒီလိုမြောင်ကြည့်မှဒါကိုကြောင်းမြန်ပြန်ပြောရင်အိဋ္ဌအနေဆဆိုမမြဲတဲ့သဘောနေဆသဘောပေါ့မြဲတဲ့သဘောဒုက္ခကဒုက္ခသဘော အနတ္တအတ္တသဘောပေါ့များသောအားဖြင့်တရားမရှုမှရင်တတ္တဝါနဲ့တတ္တဝါကိုယ်ခန္ဓာကိုမြဲတယ်လို့ထင်တယ်ချမ်းသာတယ်လို့ထင်တယ်အတ္တကောင်ဝိညာဉ်ကောင်လို့ထင်တယ်အဲတော့ဒီဟာတွေပျောက်သွားခုနအနေဆဒုက္ခအနတ္တမြင်အောင်သုံးညတဆိုက်အောင်ရှုမှရတော့ဝိပဿနာရှုတာအနေဆဒုက္ခအနတ္တမြင်တော့သုံးညတဖြစ်သွားတော့သုံးညတကပ္ပဌာန်းလို့ခေါ်တယ်အနေဆဒုက္ခအနတ္တမြင်အောင်ရှုတာကိုမျိုးပြောတယ်အဲ့ဒီလို သုံးညတကမ္မထာဝိပဿနာကမ္မထာအဲ့ဒါတွေရှုဖို့အတွက်ဘုရားကဒီဝိဇ္ဇာတုတ်ကလောက်တာမှာပထမဆုံးခါတာလေးဟောတာစရံဝါယတိဝါဒိဋ္ဌံနိသိဏောဥဒဝါတေယံသမေတိပတာရေတိဧတာကာယတဧဇနာဒါလေးဟောတာတော့ဒီမှာသွားတာပဲဖြစ်ရတာပဲဖြစ်ဖြစ်အိတ်တာပဲဖြစ်ဖြစ်နော်ဒါတွေကဘာကြောင့်ဖြစ်လဲဆိုတော့ ဒီမှာမင်းကိုဆရာတော်ရဲ့ဆောင်းပုတ်လေးရေးထားပဲသွားလို့ရလို့ထိုင်နေလို့အိတ်လို့စိတ်ဟုသည်ဓမ္မသွားခြင်းနဲ့စိတ်ရခြင်းနဲ့သွားလို့တဲ့စိတ်ရလို့တဲ့စိတ်ထိုင်လို့တဲ့စိတ်အိတ်လို့တဲ့စိတ်ဒါစိတ်ရင်ဖြစ်တယ်အဲ့ဒီစိတ်ကြောင့်စိတ်ကြောင့်ဖြစ်သောဓဝါယောနှံ့သောရုပ်ဝယ်ပြီဆိုစိတ်ကြောင့်ဖြစ်တဲ့စိတ်ဒဇာယုတ်တွေကြောင့်ကို ထိုင်တာရတာသွားတာလာတာဒါတွေဖြစ်တာပေါ့ဗျာအဲဝါယောယုတ်တွေပြီးသွားတော့ဝိညာဉ်ပေါ်ရုပ်တော်သွားပြီ သူကတော့ဟိုနောက်တစ်ခုတော့ရေးမထားပါဘူးဝါယောယုတ်ဆိုတာခုနပြောလို့ကဏသဘောပြောရရင်ဘယ်တော့မှသူတယုတ်သူတစ်ခုတည်းဖြစ်တာမဟုတ်ကြံတဲ့ဓာတ်သဘောတဘာဝနဲ့သူဖြစ်တာဒါပဋ္ဌာန်းနဲ့ဘုန်းကြီးပြောခဲ့ပြီအဲ့ဒီဟာတွေလည်းသိအောင်လို့ဒီလိုဝါယောယုတ်ရဲ့တဘာဝတွေနာယတနာကြောင့်မို့ဒီယုတ်တဘာဝတွေဖြစ်တယ်ယုတ်တဘာဝတွေကလည်းဝါယောယုတ်ဖြစ်မယ်ပြီးတော့ကြံတဲ့ဓာတ်သဘောဝါယောကြံတဲ့ဓာတ်ယုတ်တွေဖြစ်မယ်အဲ့လိုသိသွားရင်ဩ ပုဂ္ဂိုလ်မသွားငါမသွားညံသွားညံပြည့်ကြည်ပုဂ္ဂိုလ်သွားတာလည်းငါသွားတယ်မဟုတ်ဘယ်သူသွားတာလည်းဘယ်သူသွားတာမဟုတ်ဘူးရုပ်သွားနေရုပ်တွေလှုပ်ရှားသွားလာနေညံပြည့်မြောင်ကြည်ဒါကိုပြောပါတယ်ဗျပုဂ္ဂိုလ်မထိုင်ငါမထိုင် ရုပ်ထိုင်ညံနေပြီထိုင်တဲ့အခါလဲပုဂ္ဂိုလ်ထိုင်တော့ငါထိုင်တော့မဟုတ်သူထိုင်တော့မဟုတ်ရုပ်တရားကြီးထိုင်သွားတော့ညံနဲ့မြောင်ကြည်တကြီးလေးပါထိုင်သွားတဲ့ပုံညံနဲ့မြောင်ကြည်ပုဂ္ဂိုလ်မေးငါမေးရုပ်အိမ်ညံဖြစ်ကြည်အိတ်တာလည်းမထူဘူး ရုပ်တရားတွေနဲ့အိပ်သွားတယ်ပေါ့လှဲ့ချသွားတယ်ပုဂ္ဂိုလ်မကွေးငါမကွေးရုပ်ကွေးညံဖြင့်ကြည်ကွေးတယ်ဆန်တယ်ဒါပုဂ္ဂိုလ်တ attva ငါသူရယောက်ျားမို့ရုပ်တရားတွေအစဉ်စဉ်ပြောင်းလဲဖြစ်နေတာကိုကြည်ခိုင်းတာပုဂ္ဂိုလ်မဆန်ငါမဆန်ရုပ်ဆန်ညံဖြင့်ကြည်အဲ့ဒါလေးသိဖို့အတွက်ခုနကာတာလေးဘုရားဟောတာနော်အဲ့တော့တရားရှုမှတ်တဲ့ခါကျတော့အဲ့လိုသဘာဝမြောင်ရှုတနည်းအားဖြင့်တတ္တိမြောင်ရှုတတ္တိမြင်မှ နာကပုဂ္ဂိုလ်ပုဂ္ဂိုလ်တို့ငါတို့သူတစ်ပါးတို့ယောက်ျားမိန်းမတို့ငါသွားတယ်ငါလာတယ်ဘယ်သူသွားတယ်ဘယ်သူလာတယ်ဆိုပုဂ္ဂိုလ်တ attva ပျောက်တယ်အတောက်ကဝိညာဉ်ကောင်ဆိုလည်းပျောက်တယ်အဲ့ဒီလိုရှုမှန်နိုင်ဖို့ရည်ကြည်တယ်နော်အဲ့တော့ဒီနေ့အရှိတိုင်းကပုဂ္ဂိုလ်များကဒီနေ့ညဆိုတာနောက်ရနှစ်သက်ကူတော်တော့နှစ်သက်ကူတဲ့အခါကျတရားလေးနဲ့ဆင်ញံနှလုံးသွင်းအောင်ကြိုးစားမယ်နော်အိတ်ခါနီး ကိုတတ်နိုင်မြမေတ္တာပို့ပြီးအိတ်တာတို့ဈဉ္ညာ၆ပြီးအိတ်တာရပါတယ်ကိုကကိုဈဉ္ညာရောက်အမှတ်တရလေးနဲ့အိတ်လိုက်ပေါ့နိုးတော့လည်းမှတ်တရလေးနဲ့နိုးလာမှဒါတဲ့ဒါနှစ်သက်ကူတာပဲတရားနဲ့နှစ်သက်ကူပေါ့တရားနဲ့နှစ်သက်ကူကိုဒီကတရားစကံဝင်တာပဲနော်ဘယ်လိုပဲကူကူဟိုတိတိကျကျဆက်နေရဆက်နေနိုင်တည်တော့ဟုတ်ပါဘူးတချို့ကတော့ဘုန်းကြီးတို့အရင်အရင်အရင်ကဖေးမောက်နေတော့အဲ့လိုလဲလှုပ်ချင်တယ်ဆိုတော့ထလှုပ်ပေးရတော့အေးတော့ပြတ်တော့သူကဆက်တဲ့နိုင် 7နာရီလောက်စပြီးဘုရားရှိခိုးကြတယ်ဘုရားရှိခိုးပြီးတော့တရားထိုင်ကြတယ်ပေါ့ဗျာတဏှာဝင်ချင်လို့ဒီ920ကြီးအကုန်လုံးပို့တာတဲ့အဲ့လိုလောက်တော့နော်ဒီမှာလည်းလောက်လို့ရပါတယ်ကိုစွမ်းနိုင်ကိုကျမ်းမာရေးကောင်းရင်လောက်ပေါ့ကျမ်းမာရေးမကောင်းရင်ကိစ္စမရှိပါခုနလိုအမှတ်တရလေးနဲ့အိမ်လိုက်ပြီးတာပဲနော်ဂိုင်ဒီနေ့ဟောပြောဆိုဆုံးမှလည်းတရားတော်များကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြပါစေကျင့်ကြအထောက်နိုင်တိုင်းကျင့်ကြအထောက်နိုင်တဲ့ပြည့်နှစ်သက်ကူမှာ တရားတွေရတဲ့သူတော်ကောင်းများဖြစ်ကြပါစေဆရာတော်ဘုရားပြီးတဲ့ဆုနဲ့ပြရပါလိမ့်ရှင်ဗျာ။ကဲရှင်းတိုင်းကပုံကိုယ်တွေကရှစ်ခွဲဆိုညနေသွားတော့ဆုတောင်းမျှပေးဝင်မယ်နော်။အလုံးလိုက်ဆိုမယ်။ဣဒံမေပုံညာဣဒံမေပုံညာနိဗ္ဗာနတာနိဗ္ဗာနတာပစ္စယောပစ္စယော ဟောတုဟောတုဣဒမေပုံညာဣဒမေပုံညာသဗ္ဗတတ္တနံသဗ္ဗတတ္တနံအာစီမာအာစီမာသဗ္ဗေတတ္တံသဗ္ဗေတတ္တဒုခိတာဒုခိတာဝန္တုဝန္တုညာတယောညာတယောမြတ်ပြီလေ ကုသိုလ်အမြတ်အမြတ်အမြတ်ပြုတော်မူကြပါကုန်လောသာဓုသာဓုသာဓုကုသိုလ်ကုသိုလ်အမြတ်အမြတ်အမြတ်ပြုတော်မူကြပါကုန်လောသာဓုသာဓု ကုသိုလ်အမြာအမြာအမြာပြုတော်မူကြပါကုန်သောသာဓုသာဓုသာဓုအလုံးစုံချမ်းသာကြပါစေ။